နေ့2021ခုနှစ်ဧပြီလ2ရက်တောက်ကြနေ့သမဏစကုဘေးရိယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း121ပြိဿသမုပ္ပါဒရာတော်ပိုင်းပေါ့ဒီလိုအရှင်ဘက်ကဘာပြောလာတယ်ဆိုဘဝပစ္စယဇာတိဘဝပစ္စယဇာတိပိုင်းကိုပြောလာတယ် ဩဝါပစ္စယကမ္မဘဝကြောင့်ကံဤပြုလုပ်ခဲ့တဲ့အတွက်ဇာတိဘဝတည်းမှာဖြစ်လာရတယ်ဒါတွေပြောတယ်အဲ့ဒီကံဤပြုလုပ်တဲ့ခါမှာအကျိုးပေးတဲ့အစဉ်အပြည့်ကံ၄မျိုးရှိတယ်ဘုန်းကြီးတို့ပြိမတ္တသင်္ဃာလာတဲ့အတိုင်းအရှင်ပတ်ကပြောခဲ့တယ်ပေါ့ဗျာပြောခဲ့တဲ့ခါကျတော့ကံ၄မျိုးဟာကရုကကံ အစီအစဉ်အကျိုးပေးပုံတိုင်းဘုန်းကြီးပြောခဲ့ပါတယ်ပြီးတဲ့ခါကျကရုကကံပြီးတော့အာတနကံအာစိဏကံအာစိဏကကံပြီးတော့အာတနကံကရတကံဆိုအာတနကံအာစိဏကရတကံဆိုအဲ့ဒီအစီအတိုင်းပြောတယ်ပေါ့အကျိုးပေးပုံနော်အာကြီးတဲ့ကံတွေကနေအစင်းနဲ့ကျိုးပေးလာလို့ အဲ့ဒီကြိုးပေးတဲ့အခါမှာဘုန်းကြီးတို့ပထမဆုံးကရုကကံကြိုးပေးတယ်ကရုကကံမရှိအာစိဏကံအကျိုးပေးတာပေါ့သူကမပြတ်ပြုတ်လုံးနေတော့အဲ့ဒီဟာအာစိဏကံလည်းမရှိကရုကကံလည်းမရှိဘူးအာစိဏကံကံလည်းမရှိဘူးဆိုအတ္တနကအနိကဆုံးကံကအကျိုးပေးတယ်ကရုကအာစိဏကအတ္တနကဒီကနေ့မရှိတော့နောက်ဆုံးကတ္တတကံကအကျိုးပေးတယ် ကတတကံဆိုတာဘာလဲတရားသိထားဖို့လိုတယ်ပေါ့နော်ကတတကံဆိုရှေးဘဝပြုလုပ်ခဲ့ပြီးတော့စေရနာနဲ့ဒီဘဝမှာကရုကကံလည်းမရောက်အာစိနကံလည်းမရောက်အာဒနကအခြေကံအခြေနေလည်းမရောက်ပဲနဲ့အမှတ်တမဲ့တာမန်ပြုလုပ်တဲ့ကံဟာကတတကံလို့ခေါ်တယ် သူကအထူးဆင်ញံနှလုံးသွင်းတာလည်းမဟုတ်ဘူးထက်ခါထက်ခါဆင်ញံနှလုံးသွင်းတာလည်းမဟုတ်ဘူးဒေဂာနိကာလမှာကပ်ပြူတဲ့ကံလည်းမဟုတ်ဘူးတစ်ချိန်တစ်ခါသာတာမန်ပြူတဲ့ကံမျိုးကိုကတတကံလို့ခေါ်တယ်ဒါလေးမှတ်တော့အဲတော့ခုပြောခဲ့တာတွေဘုန်းကြီးတို့ကမ္မဘဝဆိုတဲ့ကုသိုလ်ကံအကုသိုလ်ကံကြောင့်ဘဝသစ္စာတိဖြစ်တဲ့နေရာမှာကံများစွာရှိရင်ဘယ်ကံကအကျိုးပေးတယ်လဲ ဒါလေးသိအောင်ပြောခဲ့တာပေါ့ဗျာဒါဆိုမေးစရာရှိတာဒီကံတွေကဘယ်လိုဖြစ်ပေါ်လာသလဲဒီလိုလဲမေးစရာရှိလာတာပေါ့သင်္ခါရပစ္စယဝိညာဏံသင်္ခါရကြောင့်ဘဝတိဝိညာဉ်တိဖြစ်တယ်ဆိုတဲ့အတိုင်းပေါ့ဗျာဒီကံဒီကာလမှာဘုန်းကြီးတို့ကံကံနိမိတ်ကံကမ္မနိမိတ်ဂရိနိမိတ်ဆိုတဲ့အာယုန်နိမိတ်တစ်မျိုးမျိုးထင်လာတဲ့အတိုင်းပေါ့ဆွဲလာရင်လည်းဗာပြစ်သွား တည်သွားတယ်ပေါ့တည်သွားတဲ့ခါကျဆွဲလာတဲ့နမိတ်အာယုံအာယုံပြုပြီးဘဝတည်ဝိညာဉ်တင်မှဖြစ်တယ်အဲ့ဒီစိတ်နဲ့ဒူစေတသိက်တွေကာမဇာယုတ်တွေဒါတွေဖြစ်တော့ဗျာအဲ့ဒီလိုယုံနာခန္ဓာတွေရဲ့အရင်ဆုံးဖြစ်ပေါ်လာမှုကိုဇာတိဘဝတည်ဖြစ်တယ်လို့ဆိုတာပါပဲ အာယုံ6မျိုးရကောင်းဆိုကောင်းတာတွေဆိုတာတွေတာမကနှစ်သက်တဲ့တဏှာဖြစ်လာတယ်တဏှာအကောင်းလာတော့ဆွဲလမ်းမှုဥပါဒံဖြစ်လာတယ်ဒါကြောင့်မရသေးတာကိုရအောင်ရှာတယ်ရပြီးတော့မပြောင်းမပြအောင်မခွဲမခွာရအောင်စားရှိပေါ့လေဒါတွေလောက်ကြတော့အဲတော့ကုသိုလ်လောက်တာရှိတော့အကုသိုလ်လောက်တာရှိတော့မရသေးတော့ရအောင်လုံးမယ်ရပြီးတော့မပြောင်းပြအောင်ဒီမခွာရအောင် ပြီးတော့အကုသိုလ်လုပ်မယ်သူတတ်မယ်ခိုးမယ်မတရားယူမယ်လိမ့်မယ်ဒါတွေအမှားတွေကိုဆွဲတာပေါ့ဗျာကုသိုလ်လုပ်တယ်တချို့ကြကုသိုလ်လုပ်တယ်ပေါ့မရသေးတာရအောင်ရပြီးသားမပြောင်းမပြောင်းမကွဲမခွာရအောင်ဒါနကုသိုလ်တွေလုပ်မယ်သီလတွေစောင့်တည်မယ်တရားတွေနာတရားတွေကျင့်သုံးဒါတော့အမှန်ကိုဆွဲလန်းတော့ဆွဲလန်းတဲ့အတိုင်းပြုလုပ်တာအဲ့ဒါကမ္မဘဝဒီကမ္မဘဝကြောင့်မို့ဘဝတည်တည် ဝါသစ်ဆွဲဇာတိတွေဖြစ်လာတာဇာတိဖြစ်ပေါ်လာရင်ဘဝသစ်ဆွဲဇာတိဖြစ်ပေါ်လာရင် မွေးလာရင်ပေါ့ဗျာဘဝတစ်ခုလုံးနဲ့ဆိုင်တဲ့ဆင်းရဲတွေကတွေ့ကြုံခံစားရတာပါပဲမဆိုတော့ငရဲဘဝသစ်ငရဲဘဝရောက်သွားမယ်ဆိုရင်ငရဲသားတွေငရဲဆင်းရဲတွေနှစ်ပေါင်းများစွာခံရတော့ဣဒ္ဓဘဝသစ်ဣဒ္ဓဘဝရောက်သွားရင်လည်းနှစ်ပေါင်းများစွာဆာလောမသိမှု ဖြစ်တာဆင်းရဲတွေခံစားရတာပဲဒေဆံဘွားရောက်သွားရင်ဒေဆံဘွားကြပါလေကြီးနိုင်ငယ်ချင်းဆင်းရဲဒုက္ခတွေတစ်ပေါလုံးခံစားရတာပဲဒါရင်လားဆိုအဲ့ဒါတွေမကသေးဘူးနော်နောက်ထပ်ပါရီလာသေးလေအိုနာသေးဆင်းရဲတွေလည်းခံစားရတာအဲဘုန်းကြီးတို့ခုလိုလူဘွားတဲ့လူဘွားရောက်လာဆိုရင်လည်းမိကွားနဲ့မှရှိကြရတယ်ဆင်းရဲဒုက္ခမျိုးစုံခံစားရတယ်မိခင်ပြည့်သူကဖြားနိုင်ရင်ဒီဝန်တွေမှာရှိတဲ့ကလေးကလည်းဆင်းရဲရတာ မွေးဖွားလာရင် နာကျင်တဲ့ခံစားမှုခံစားရတယ်။မွေးဖွားပြီးတော့လူတစ်ဘဝလုံးနဲ့ဆိုင်တဲ့ဆင်းရဲဒုက္ခမျိုးမျိုးလည်းခံစားရတယ်။ကံမကောင်းရင်ဘာဖြစ်လဲလူဘရောက်ပြစောင်းနေပြီးပင်ပန်းမှရှာဝေဆတ်ဆောင်ရတယ်။နိုင်တဲ့ပုံကိုယ်တွေကညင်စဲနှိမ့်ဆက်တာလည်းခံရတယ်။ဒါရင်လားဆိုခုနပြောတဲ့အိုနာသိဆင်းရဲဒါတွေလည်းတေချာတွေ့ကြုံရအောင်။ဒါကြောင့်မို့ဘုရားကဘာဟောလဲ။ ဇာတိပစ္စယဇရာမရဏံမွေးဖွားလာရင်မွေးလာရင်ဘဝအသစ်ဖြစ်လာရင်ပိုရမယ်တေရမယ်ဒီလိုဟောသွားတာပေါ့ဗျာဇာတိပစ္စယဇရာမရဏံဆိုတာဒါပြောလို့ရမှာအဲတော့ဘဝအသစ်ရလာရင်ဘဝသစ်ဇာတိကြောင့်ဘုန်းကြီးအိုနာတေး ိုရမယ်သေရမယ်ပေါ့ဗျာဒါတော့မုတ်ချဖြစ်တော့ဒီမှာဒါတွေကဘလို့မှရှောင်လို့မရအောင်ဒီမှာတော့ဇာတိပြည့်ရစရာမရဏံပဲပါတယ်ဖြာတိမပါဘူးဖြာတိဆိုတာအနာယောဂဖြစ်တာပေါ့ဒီအနာယောဂဖြစ်ခြင်းဆိုတာကဘုန်းကြီးတို့နတ်တွေပြမာတွေမှာတော့မရှိတဲ့အတွက်ဒါဧကမုတ်ချအကျိုးပြတဲ့ ပုတ်ဖြစ်တဲ့ဒီနေရာမှာထည့်မထားဘူးပေါ့ဗျာဘယ်မှာသွားပါလဲနောက်မှာသွားထည့်တယ်သောကပရိဒေဝဒုက္ခဒေါမနတုပါယတာတံမွန်ဒီအဲ့ဒါကြောင့်အများနဲ့ဆိုင်တဲ့အကျိုးပြပုတ်ထဲမှာထည့်တာအဲ့ဒီပုတ်ထဲမှာဒုက္ခအဲ့ပုတ်ထဲမှာဒုက္ခဆိုတဲ့ပုတ်လေးပါတယ်ကိုယ်မှာဖြစ်တဲ့ဆင်းရဲမှန်သမျှအကုန်လုံးပါတယ်ခုလိုမကြမ်းမာယောဂဖြစ်တဲ့ဓာတိဒုက္ခလည်းပါတယ်လူဘဝမှာဆိုရင်ယောဂဖြစ်တဲ့ဓာတိဒုက္ခ ဧကမုတ်ချတွေ့ရတဲ့ဆင်းရဲပဲလူဘဝမှာတော့ဒီပူတာတို့ယောဂဖြစ်တာတို့သေတာတို့ဒါတွေကတော့ဘယ်သူမှရှောင်လို့မရပါဘူးလူဘဝရဲ့လူရလာရင်ပူတာနာတာသေတာဘယ်နေရာမှာပုံလို့ရှောင်လို့မရနိုင်တဲ့တရားဆိုပြီးဖြစ်တယ်မိဝမ်းတွေဘုန်းကြီးတို့ဖြည်းဖြည်းကြီးလင်းလာကြီးရင်လာမယ်စက္ကန့်တိုင်း နာရီတိုင်းမိနစ်တိုင်းရက်တိုင်းလတိုင်းနှစ်တိုင်းဖြည်းဖြည်းပြက်ဖြည်းဖြည်းပြက်ရုပ်ခန္ဓာကိုရက်တဖြည်းဖြည်းနဲ့ဗာပြုတ်လာတယ်အိုးလာတယ်ဆန်နေဖြူသွားပြီးကြိုးခါကိုင်းခါနာဒူနာနာထိုင်မျက်စိမုံစားပြန်အိုးလာတယ်ပေါ့ဗျကြီးရင်လာတော့နောက်ဆုံးပြောရင်အမဲကိုဖောက်ကိုခွာရောက်လာတော့ယောဂဝိနာတွေလည်းဘုန်းကြီးတို့တစ်ခုတစ်ခုဖြစ်နေတာ သေလောက်တဲ့ယောဂါစီဥတည်သွားနေတာသေဘက်ဒီတဖြည်းဖြည်းဆွဲခေါ်နေတာလူကပင်မလို့အိပ်ပြီးတော့အနာယူပေမြတ်တို့ခန္ဓာကိုယ်မှာရှိနေယုံနာတရားတွေကတော့နားမနေဘူးဗျစစ်တိုက်လုံးလုံးနေဖြစ်ပြဖြစ်ပြပေါ်ပြီးပြောက်ပေါ်ပြီးပြောက်အများရန်ဖြစ်ပြအဲ့ဒါဘာဖြစ်လဲအိုဘက်စီအနာယောဂဖြစ်တဲ့ဘက်စီသေတဲ့ဘက်စီကိုမနာအဆက်ပြသွားနေတာသဘောပဲ လူတွေကတော့သွားလိုက်စားလိုက်သွားလိုက်လာလိုက်စားလိုက်တောက်လိုက်ပြောလိုက်ရွှင်လိုက်ဒီလိုနေပေမဲ့လို့ခန္ဓာကိုယ်ရဲ့ယုံ nant တရားတွေတော့ဘာဖြစ်နေလဲ။အိုဖို့အနာရောဂါဖြစ်ဖို့သေဖို့အမြဲမပြတ်ပြုလုပ်နေတယ်ပြင်ဆင်နေတယ်။ဒုဘဝဆိုတဲ့ဘဝတွေဖြစ်ပေါ်လာရင်အမှတ်တာကအိုရဲအိုတာအနာရောဂါဖြစ်တာလို့ တေးတာတွေကတော့မဟုတ်ချပြီမဟုတ်ဘယ်လိုမှရှောင်တင်းလို့မရဘူးပြေးလို့ပုံးလို့မရဘူးဒီလိုလေးမှတ်ထားအောင်အဲဒီနဲ့ပတ်သက်ပြီးတော့ဘုန်းကြီးနည်းနည်းပြောချင်တာအတွေ့အကြုံပေါ့လေဒီမကြသေးခင် လာလောက်ကဒီနိုင်ငံသားတယောက်ပါပဲဒီနိုင်ငံသူကသိပ္ပံပညာရှင်ကိုတော့အငိမ့်စားယူထားသူမိသားစုနဲ့သူကတနေ့တစ်ခါတော့လာတွေ့တာများပါတယ် အဲသိပ္ပပညာရှင်ငြိမ်းစားယူထားသိပ္ပပညာရှင်နောက်တန်းတရားတွေကြောင်းရောက်လာရောက်လာတော့သူကတော့မပြောလဲသိပ္ပပညာရှင်ဆိုသိပ္ပရှုတောင်းတာပြောတာပေါ့ထိုင်စကားပြောရင်ခုတဲ့သူတို့သိပ္ပပညာရှင်တွေကတည်သွားတဲ့ရုပ်ခန္ဓာကိုဆေးနဲ့မပြည့်စည်အောင်လုပ်ထားကြတယ်ပြီးတော့ဒီနေ့ဒီရုပ်ခန္ဓာကိုအသက်ရှင်အောင် သိပ္ပံပညာရှင်တွေတီထွင်ကြလိမ့်မယ်တီထွင်နိုင်ကြလိမ့်မယ်လို့သူကပြောတယ်။နောက်ဘုန်းကြီးကလည်းသူပြောတာပထမနားထောင်ပါတယ်။နားထောင်ဘုန်းကြီးပြန်ပြန်အေးလို့အဲ့ဒီလိုအသက်ရှင်နေပြီမဲ့လို့ဒီခန္ဓာကိုယ်ကြီးကတော့အဟောင်းကြီးပဲဖြစ်မှာပဲလို့အသက်တော်ရမှာဘာဖြစ်လို့လဲဆိုအဟောင်းကြီးဆေးစိမ်တာတော့ဒီတည်းပဲသူကနောက်ထပ်သူတို့ပြောတဲ့အသက်ကောင်ဝိညာဉ်ကောင်ထည့်လိုက်တာကြီးတယ်အဲ့တော့ နင်ဟာအဟောင်းကြီးပဲဖြစ်မှာပဲဆိုရင်မှသူတို့မိသားစုလိုက်ရေးကြတာပါဒါတော့ဘုန်းကြီးတို့ဒီတခြားမပြောဖြစ်တဲ့အကြောင်းအရာလေးတွေရှိသေးတယ်ကဲယောဂန္တာဟောင်းကြီးကိုသူတို့ပြောတဲ့အတိုင်းတတ္တဝါတူတယောက်ဝင်ရောက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဒီယောဂန္တာဟောင်းရဲ့ပုဂ္ဂိုလ်မဟုတ်နိုင်တော့ဘူးဗျာနောက်ထပ်တယောက်ရောက်နေအဲ့တော့ဘာဖြစ်လာလဲဒါဆိုယောဂန္တာဟောင်းကြီး အရင်သိထားတဲ့ပညာရတွေကလည်းဘာမှမရှိတော့ပျောက်ကုန်ရောပေါ့သူအရင်ဟာမှမရှိတော့ပဲနဲ့ဒါမျိုးတွေဖြစ်နေအဲ့ဒါဆိုရင်ဒီယောဂနာဟောကြီးကအသက်သွင်းရတဲ့ရည်ရချက်ကဘာလဲဒါမျိုးမေးစရာရှိလာတော့ခန္ဓာအဲ့ဒီလိုခုနရည်ရချက်ကတခြားဖြစ်နေတာတခြားဆိုရင်တော့လောက်ရတာတန်ဖိုးမရှိဘူးကျိုးမရှိဘူးပေါ့ဗျာနော် အဲ့လိုလုပ်နေမဲ့စာယုတ်ခန္ဓာဟောင်းကြီးကိုအသုံးပြုမဲ့စာယုတ်ခန္ဓာအစ်အသုံးပြုကြရင်မကောင်းပြီဘူးလားလို့ဒါတော့သူတို့ပြန်မပြောပြပါဘူးနော်ခန္ဓာကိုယ်ဟောင်းကြီးပြန်ပြီးတော့အသုံးပြုနေပါပြီဘလောက်အသုံးပြုခံနိုင်မလဲခန္ဓာကိုယ်ရဟောင်းနေပြီလေသုံးမြန်တော့ဘလောက်အသုံးပြုခံနိုင်မလဲဒါလည်းစဉ်းစားစရာအဟောင်းအဟောင်းမေးပြဟောင်းလောက်ပဲသုံးနိုင်ပါပဲအစ်စ်လောက်ဘယ်နည်းနဲ့မှမကောင်းနိုင်ပါဘူးအသုံးမပြုနိုင်ပါဘူး ဆိုလိုတာတော့အိုတာတွေယောဂဖြစ်တာတွေတရားမှာကြောက်လို့ဟုတ်လားအမျိုးမျိုးတီထွင်တယ်မလို့လေအိုရတော့မပြောက်ပါအိုတာအိုတာပါပဲနောက်တော့အိုပြီးတော့လေဒီပုဂ္ဂိုလ်ကဘလောက်သက်ရှင်ပါလဲလူလည်းတရားမှာပဲလေနောက်တဲ့ထွင်ထားတဲ့ပုဂ္ဂိုလ်လည်းအချိန်ကြာသိမှာပဲနော်ဒီအခုခေတ်လို့ပြောရင်ပေါ့လေဒီတရားမှာကြောက်လို့ကောင်းကင်မှာအာဂဘာမှာအာဂတရင်နဲ့အာဂဘာတပီပုံနေပါစေပုံလို့မရပါဘူးနော် ကြောက်လို့ရေအောင်မှနေပညာနဲ့ရှောင်တိမ်နေပါစေဒါလည်းရှောင်တိမ်လို့မရပါဘူးမြေရောဥပွင့်လိုင်းကောင်းတွေတူးပြီးတော့အဲ့ဒီမှာနေလေပြေးမှာပါပဲနော်လူဘဝရေလို့ဖြစ်လာရင်မိုးရလာရင်ပေါ့ဗျာလူအိုဖွာအိုမဲအိုဘုံရအလုံးဖြစ်ရမှာပဲယောဂဝိနာလေးလည်းဖြစ်ရမှာပဲနောက်ဆုံးတော့သိရမှာပဲနော်သိပြီးတော့အလောင်းကောင်ကြီးဘဝအလုံးအရောက်ကြမှာ ဒီမှာဓမ္မပဒဒါနဲ့ပတ်သက်ဓမ္မပဒဗုဒ္ဓကသိခြင်းတရားမှာမလွတ်နိုင်ဘူးအဓိကထားပြီးဟောတာရှိပါတယ်နော်နာအန္တလိခေနာသမုဒ္ဒမစ္စေနော်ပိုဘေးတွေနာဘေးတွေကြောက်လို့ကောင်းကင်မှာပုံရှောင်တယ်ခုနဒီခေလို့ပေါ့ဗျာအာဂတရင်နဲ့ကောင်းကင်လကဘာတက်ပုံလည်းမလွတ်ပါဘူးတဲ့ဒီအိုနာသေးပြီးတဲ့ကြောက်လို့ဟုတ်လားသမုဒ္ဒမစ္စေသမုဒ္ဒကြီးအောင်မှာ မိပညာနဲ့အပေါင်းခုံနေလည်းမလွတ်ပါဘူးနပပတနဝိဝရံပဝိတမြေအောက်တောင်အောက်တွေမှာဥမင်လန်ကောင်းတွေဖောက်ပြီးပုံနေလည်းမလွတ်ဘူးဒါကိုပြောတာပေါ့ဗျပြီးတော့ပိုးပေးနာပေးသိပေးဆိုတာကတော့မွေးလာရင်ကြုံရမှာလို့ဒီလိုမှအဲ့တော့လောက်တင်လားဆိုမေးစရာရှိတာကလူဝရလာပြီဘယ်ဘဝပဲရောက်ရောက်မွေးလာပြီဆိုရင် အိုနာသေးလောက်တင်ဖြစ်အောင်လို့မဟုတ်ဘူးပြဘုန်းကြီးနောက်ကလာဦးမှာဆိုရင်စရာတွေပူဆွေးစရာတွေကိုယ်စိတ်ဆင်းရဲစရာတွေကိုယ်စိတ်ဆင်းရဲစရာတွေကတိတ်ပြင်းထန်တာတွေကမူးမေသွားဒါတွေလည်းဖြစ်အောင်မကြုံရအောင်ပါနော်တချို့ဆိုရင်ဒီအခုဆိုရင်အများကြီးကြုံရတော့ဗောနော်အသက်ကြီးတဲ့ပုံကိုယ်တွေမူးမေပြီးကိုယ်မှာယောဂဖြစ်တာကအများကြီးပဲကြုံရအဲ့ဒါနဲ့ပတ်သက်ပြီးတော့ဆိုရင်ပူဆွေးစရာအကြောင်း6မျိုးပေါ့ ကိုကတောကပရိဒီဝဒုက္ခဒေါမနတုအာယတာတံဘုံဒီဆိုအဲ့ဒီတွေကတောကပရိဒီဝအစိုးရင်ပူဆွေးရခြင်းအကြောင်း6မျိုးဘုန်းကြီးဒီမှာဆက်ဆက်လို့ပြောပါအောင်နံပါတ်1ညာတိပြဒနာဆိုရင်ပူဆွေးရခြင်းအကြောင်းเนี่ยဆွေမျိုးသားချင်းတွေတည်ရင်ကိုလူမျိုးဟုတ်လားကိုနိုင်ငံချင်းတွေမြင်ရကြတဲ့အခါကျဆိုရင်ပူဆွေးရတာပဲဆိုရင်ပူဆွေး နော်အဲ့ဒါတွေမိရကြားတွေကဆွေမျိုးတွေပျက်စီးတယ်ကိုယ်နိုင်ငံကိုယ်လူမျိုးပျက်စီးတာတွေဆိုကိုအိတ်မပြောင်းစားဝင်နေဖြစ်ကြတာဒါဘာဖြစ်လို့ဒီလိုဖြစ်ရတယ်လဲမင်းမွေးဖွားလာလို့လူ့ဘဝရောက်လာလို့ဘုန်းကြီးတို့ဖြစ်ကြတာပဲနောက်တစ်ခုကစိုးရင်ပူဆွေးမှုကဘာကြောင့်ဖြစ်လဲဆိုဒီချို့နေရာဘုရားဟောတာလေပြီးရတော့ဆိုင်တွေတော့ကောချစ်ခင်မြန်နော်ငါနိုင်ငံငါလူမျိုးဆိုတဲ့ချစ်ခင်မြန်နှုံးမှုကြောင့်လည်းဒါတွေကခံကြညာတိပြဿနာဖေးပေါ့ ဆွေမျိုးသားရင်းနဲ့ပျက်စီးရင်လည်းပဲဒီဆိုရင်မှုဖို့ရှုမှုဆိုတာဘုန်းကြီးရောလူရောအကုန်ခံပါတယ်ဒါကိုဘုန်းကြီးတို့တတိနဲ့တရားနဲ့နေကြမှာအစဉ်ပြေတဲ့တတိနဲ့တရားနဲ့မနေခြင်းမနေရင်တော့ပို့ပြီးတော့ခံခက်ပါတယ်နောက်တစ်ခုဆိုရင်ဖို့ဆွေးရခြင်းအကြောင်းကတော့ဘောဂပြဒနာဟောစီစဉ်ဥစ္စာတွေပျက်စီးလို့နော်တရင်တွေဖတ်ခြင်းဟုတ်လားမတရားပစ္စည်းတွေတိမ့်သွားလို့ဒုက္ခတွေဖြစ်ကြငိုကြွေးကြဒါတွေဖတ်တော့ကိုယ်ပါစိတ်ဆင်းရနော် ဒီဘောဂပြဒနာတော့အကြောင်းမျိုးမျိုးပေါ့ရာဇတော်ကမင်းစိုးတွေကအရာရှိစိုးတွေကယူသွားလို့ဖြက်စီးလို့အဲ့ဒီအကြောင်းကြောင့်လည်းဆိုရင်ပူဆွေရတယ်စောရတော်ကတခိုးရများတွေအကြောင်းကိုလည်းဖြစ်နိုင်တယ်အဂိတော်ကမိတွေလောင်မြိုက်လို့လောင်သွားလို့စီစဉ်ပျက်စီးတယ်ဒီဥစ္စာတွေပျက်စီးဆုံးရှုံးသွားတယ်လူကရေဘေးတွေလေဘေးတွေမီးဘေးတွေအများကြီးပေါ့ဗျာငလင်းတွေဒီဘေးမီးမျိုးကြောင့်လည်းဒီပစ္စည်းဥစ္စာတွေကဆုံးရှုံးနိုင်တာ နောက်တစ်ခုကတော့အပိယဒါယတာတော်မချစ်မတတ်တဲ့အမွေခံသားစုသမီးစုကြောင့်လည်းဒီပစ္စည်းတွေဥစ္စာတွေအကုန်ဆုံးပျက်စီးနိုင်တာအဲတော့စီးရုံဆိုပျက်စီးခြင်းကြောင့်လည်းအများကြီးပဲနော်ဒါလေးတွေသိထားရင်တော့ကိုယ်ကဆိုရင်ကိုယ်ဆွေးမှုတတိနဲ့နေနိုင်ရင်တော့သက်တာခွင့်ရတော့တတိနဲ့မနေနိုင်တော့ဒီတဝူတယောက်ကြောင့်ဖြစ်စီ စီယုံစားပျက်စီးအောင်လုပ်တဲ့ပုံကမှဒေါသတွေအခြေခဲတွေဖြစ်နေတာမဆုံးနိုင်တော့ဘူးနောက်တစ်ခုဆိုရင်ပူဆွေးရရင်အကြောင်းတော့ကတော့ယောဂပြဿနာယောဂဆိုကြီးဖြစ်လာပြီဆိုရင်ဒါလည်းမခံနိုင်ဘူးဗျဆိုရင်ပူဆွေးရတာယောဂဆိုဆိုတဲ့နေရာမှာဘုန်းကြီးတို့အများကြီးရှိနေနော်တော်တော်များများကဟိုအနာမျိုး96ပါးဒီလောက်ပဲသိတယ်ဗျာဒီကိုတွေကလည်းအဲ့လောက်ပဲပါတကယ်တမ်းကျအနာမျိုး96ပါးတတ်တာဟောထားတယ် အဲ့ဒီမတိုင်ခင်မှာယောဂါတွေအများကြီးဟောထားတယ်ဘုန်းကြီးတို့ဘုန်းကြီးတော်ကြီးကျမ်းမာရေးမကောင်းတော့ကိရိမန္တာတုတ်ဆိုတာဘုန်းကြီးတို့သင်လည်းသင်ခဲ့ဘူးပါတယ်အဲ့ဒီကိရိမန္တာတုတ်မှာအနာမျိုး96ပါးတတ်တတ်သူကအဲ့ဒါအနာမျိုး96ပါးဘာလဲဆိုတော့ဒဲဒဲကြီးကြောင့်ဖြစ်တဲ့အနာမျိုးက32ခုသလိတ်ကြောင့်ဖြစ်တဲ့အနာအနာမျိုးက 32ခု၄ကြောင်းဖြစ်တဲ့နာ32ခုဒါ96ပါပြည့်သွားကျန်တာတွေမပါသေးဘူးအဲ့လိုတတ်တတ်ခွဲတာကျန်တဲ့ယောဂါတွေကဒီမှာအများကြီးပဲစကုမျက်စိယောဂါနားယောဂါနှာခေါင်းယောဂါရှားယောဂါကိုယ်ယောဂါဥကောင်းယောဂါနားဆိုရင်လည်းဒီမှာခွဲထားတာကနားအတွင်းယောဂါနားအပြင်ယောဂါသောတာယောဂါကန္နာကန္နာတော့အဲ့လိုအများကြီးခွဲတာ ပါဇက်မှာလည်းရှားယောဂပါဇက်နှုတ်ခမ်းယောဂဒါမျိုးတွေခွဲသွားနော်ပြီးတော့သွားယောဂါတွေအများကြီးပါပဲသူခေါ်ချောင်းဆိုးတာတွေရင်ကြယောဂါတွေအများကြီးပဲအရင်တုန်းကယောဂါတွေအများကြီးကိုရင်းပူတာအဖျားနာတွေတတိလက်လို့မိမတတိလက်လို့မူးမေးတဲ့ယောဂါတွေသွေးဝမ်းသွင်းတဲ့ယောဂါတွေအရင်တုန်းကဟိုဘာတွေတော့တွေးရလဲဆိုတော့စီဂျိုယောဂါတွေဘာတွေတော့မှတွေးနေအဲ့ဒီမှာသုံးတော့တာအရင်တုန်းက မတုမေဟောဆိုပြီးအများကြီးပါအဲ့ဒီယောဂတွေပြီးမှအဲ့ဒီမှာယောဂဖြစ်ခြင်းအကြောင်းပြောချင်တာနာမျိုး96ပါးနဲ့မကောက်ဘူးအများကြီးရှိတယ်လို့ပြောချင်တယ်ပြီးတော့ဒီယောဂဖြစ်ခြင်းအကြောင်းအဲ့ဒီတော့မှပြောသွားတယ်ဒါလည်းကောင်းတယ်ပေါ့ဗျာဒါလေးလည်းမှတ်သားစရာကောင်းတယ်ယောဂဖြစ်ခြင်းအကြောင်းကတော့တဲကြီးပြက်ရင်လည်းပဲတဲကြီးကြောင်းမို့လည်းယောဂဖြစ်နိုင်တယ် ဒါတော့ပိဋ္ဌသမုဋ္ဌာန်တော့ခေါ်တယ်တလိပ်ကြောင့်မို့လဲယောဂဖြစ်နိုင်တယ်ဝါဒသမုဋ္ဌာအပါဒလေကြောင့်မို့လဲဖြစ်နိုင်တယ်တဲကြီးတလိပ်လေဒီသုံးမျိုးမညီမျှခြင်းကြောင့်မို့လဲယောဂဖြစ်နိုင်တယ်နော်အပူအေးလွန်ကဲနော်ရာသီဥတုတွေလွန်ကဲနေလဲဘုန်းကြီးတို့ဖြစ်တတ်တဲ့ယောဂဒါလည်းမှတ်ထားဖို့နောက်ပြီးတော့ဝိသမပရိနာမဇာအာဘာဒအချိန်ကြာမြင့်စွာထိုင်တာမျိုး နော်ဒါကြောင့်ဘုန်းကြီးတို့ယောဂီတွေအကြံဉာဏ်ပေးတာကအရွယ်ကြီးလာတဲ့ခါကျဣရိယာပုံညီမြောင်ထမ်းရတယ်နော်သူသဖြင့်ဒီမှာဘုန်းကြီးတို့ရဲ့ဖေမေဖေရွယ်မေရွယ်အများကြီးပါတယ်သူဣရိယာပုံညီမြောင်ထမ်းထိုင်ကြီးလည်းလည်းမနေရထိုင်ရနေပြန်တော့လဲလှုပ်ရှားမှုကနေချိန်ကြာမင်းသာထိုင်တာတို့ရပ်တာတို့တခုလေဣရိယာပုံအကြိုင်းလုံနေရင်ယောဂဖြစ်ခြင်းအကြောင်းရင်းပဲနော် ဒီမှာကွန်ပျူတာပညာရှင်တွေလည်းအများကြီးပါအကျဉ်းအကြိုက်ထိုင်မနေလို့မရဘူးအဲ့ဒီလည်းရပ်မနေလို့ရပြအောင်ဘုန်းကြီးတို့စာလုံးစင်ကာကဘုန်းကြီးတွေကြီးတဲ့ဘုန်းကြီးတွေပါနဲ့ဘုန်းကြီးဒီအသင်းတွေလောကခဏနာပြောတယ်သူကအကောင်လေးတွေသူကဘုန်းကြီးရောတော်တော်ကြီးတော့မင်းစာလုံးတဲ့ခါကျအများနဲ့ထိုင်ပြီးတော့မကြည့်နဲ့တော့တဲ့ဣရိယာပုမျှအောင်လုပ်ရတယ်မတ္တရကြည့်တဲ့နည်းတွေလောက်ထိုင်ကောင်းတယ်များသောအားဖြင့် တော်တော်များများထိုင်တာကိုသိသွားကြတော့ထိုင်ပြီးပဲလောက်တာများတယ်နော်ကုဏ္ဍပညာရှင်မတ္တရလောက်တဲ့ခုံလေးပါလောက်တာအဲ့လိုလေသူတို့လည်းဒီတဲ့ဝင်းနေစိတ်ကရောက်သွားမထားတော့ကျန်တဲ့လူလည်းဒီလိုလေးပဲစုပ်ပုတ်တဲ့လူလည်းထိုင်ပွတ်နေတယ်ကိုစားရတော့ဒါကုံမေ့တယ်အဲဘယ်မှမကောင်းဘူးကြာအဲ့ဒါလေးပြောချင်ပါနော်ဒီတော့တမာရီမြခင်ကြတော့ဘုန်းကြီးတို့ကကြိုက်တာကတော့ဣရိယာပုံညီမျှတဲ့စနစ်နဲ့ထိုင်တာကြိုက်တယ် စဉ္ညာတဏှာကြီးမှစဉ္ညာထိုင်တဏှာကြီးမှဖြစ်နိုင်လို့ရင်အသက်ကြီးတော့မကောင်းမတ်တရတဲ့တဏှာကြီးမှအဲ့လိုမျိုးလေးတွေလှုပ်နိုင်ကောင်းဣရိယာပုတ်တစ်ခုတည်းဆိုယောဂဖြစ်တတ်တဲ့ဒါလေးမှတ်ထားပါတော့နောက်သူများနှိပ်ဆက်လို့ရိုက်တာနှိပ်ဆက်တာညှင်းဆဲတာဒါကြောင့်မလဲယောဂဖြစ်နိုင်တယ်။ကာမဝိဝေစာကံကျိုးရှိအတိတ်ကံပါလာတဲ့ယောဂဝင်တာလည်းရှိသေးတယ်။ရှိအတိတ်ကံကြောင့်ဖို့ဖြစ်တဲ့ယောဂဝင်တာတွေလည်းရှိတယ်။အဲဒီယောဂဖြစ်ခြင်းအကြောင်းရှင်းမျိုးပေါ့ဗျာ ဒါကြီးလည်းမှတ်တာပေါ့ဗျာဒါကတော့ယောဂကြောင့်ဆိုရင်ပူဆိုရတဲ့ယောဂဖြစ်တတ်တယ်ဒီလိုမှတ်တာနောက်တစ်ခုကတော့သီလပြဒနာကိုယ်သီလတွေစောင့်တည်ထားတယ်သူများသီလပြည့်စည်တာမပြည့်စည်တာကိုယ်အလုံးမဟုတ်ကိုယ်သီလမပြည့်စည်ဖို့ရည်ကြည်တယ်ကိုယ်သီလပြည့်စည်ရင်ပုံပြီးဆိုရင်ပူဆိုရတယ်ချို့ဟာတွေကဘာမှမဟုတ်ဘဲနဲ့ပြောမိတာတွေဆုံးမိတာတွေပါဝင်မိတာတွေကိုယ်ကလည်းလိုလိုလိုပါဖြစ်သီလပြည့်စည်တတ်တယ် ဒါသတိထားတယ်ပေါ့နော်နောက်ဒိဋ္ဌိပြဿနာအယူဆမှားတာတွေပေါ့ဗျခုချိန်တော့ကိစ္စမြင်ငယ်တဲ့ရွယ်တဲ့ချိန်တော့ဒေဂာနိကာလာကျတော့မှားတဲ့ယူဆယူမိဆရာမားယူမိတာလို့ဆရာမားယူဆရာမားကိုယုံမိတဲ့ခါကျတရားမှားပေါ့တရားမှားလိုက်နာခြင်းဆိုနောက်ဆုံးဒေဂာနိကာလာကျဒါအာဟုရမုံမှန်းနဲ့သိရောအဲကြဘာဖြစ်နေငိုးနေရတာပဲရှိတယ်လူလာတိုင်းငိုပြနေဘယ်သူမှလည်းမကယ်နိုင်တော့အဲ့လိုဖြစ်တာ အဲ့ဒီအချိန်မှာနောင်နာရလို့ဘာမှမထူတော့ဘူးဘုန်းကြီးတို့ဒီအချိန်မှာကြိုးစားပြီးတရားနဲ့လောက်ကြတော့ဗောဗျာအဲ့ဒီအချိန်ကြာကြီးကျမှငိုပြနေတဲ့ခါကျတော့ကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲဗောဗျာဟောကိုယ်ဆင်းရဲယောဂဝိနာကြီးလို့ကိုယ်ဆင်းရဲတဲ့အထက်ဒီမှာဗာပြလဲစိတ်ဆင်းရဲမှုမှာထပ်ပြီးတော့ဖြစ်လိုက်တဲ့ခါကျတော့ဘုန်းကြီးရင်တော့ဒုက္ခဝိနာရှုနေတော့မှပြောလဲတန်လှတော့ကိုယ်ကဆင်းရဲနေရတဲ့အထက်စိတ်ဆင်းရဲပါထပ်ဖြစ်မယ်ဆို စူးနှချောင်းစူးတာနဲ့တူတယ်ဆိုတန်ခါသုံးနော်အဲ့ဒါမျိုးမှာတဏှာဟိုမှာတဏှာထပ်ပြီးနာတာပေါ့ဗျာနှစ်ခါနာတာလို့ပြောတယ်နော်တရားမရှိတဲ့ပုရုဇဉ်ပုဂ္ဂိုလ်ဟာတရားထုတ်နေဝိပဿနာဉာဏ်ဖြစ်အောင်အမထုတ်သေးတဲ့ပုဂ္ဂိုလ်ကဘာဖြစ်တတ်လဲဆိုကိုဆင်းရဲဖြစ်လာရင်ဒီကိုဆင်းရဲကိုသိမခံနိုင်သိမခံနိုင်စိတ်ဆင်းရဲပါထပ်ပြီးဖြစ်တယ်။ဒါကြောင့်ဆင်းရဲတစ်ခုဖြစ်တာကိုပြောတယ်နော်။ ယောဂတစ်မျိုးမျိုးဖြစ်လာရင်ခွန်ကြီးတို့တွေကိုကတော့ခံစားမှာပဲတိမ့်လို့ရှောင်လို့မှမရသွေးသားနဲ့တိဆောက်ထားတော့ယောဂဝိနာလည်းဖြစ်မှာပါဒါကိုသိမခံနိုင်တော့ဘာဖြစ်လဲကိုယ်ကလည်းနာစိတ်လည်းနာထွက်ပါအဲတော့ဒီနာကျင်မှုကတော့ဘယ်ရောက်မှပြီးမလဲဆိုတော့နာခံရဟနာနဲ့နာခံကြရင်တော့ဒေါသကုန်သွားပြီရဟနာဆိုတော့ပြောစရာမလိုဒီအနာခံရဟနာများကြတော့ ယောဂဝိနာဖြစ်လို့ကိုကတော့ဆင်းရဲမှာပဲဖျားလို့လေကိုဆင်းရဲမှုတွေကြုံရတာပဲဒါပေမဲ့ဒေါသမရှိတော့တဲ့အတွက်စိတ်ဆင်းရဲမဖြစ်ပါဘူးဝိပဿနာရှုလို့ဝိပဿနာဉာဏ်တွေဖြစ်လာရင်လည်းပဲနော်ဒီသိခံနိုင်ပါတယ်ဝိပဿနာဉာဏ်မဖြစ်သေးရင်တော့ဘာဖြစ်လဲအဆိုအောင်နေမြင်တိုင်းကြားတိုင်းခံစားရတယ်စိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်နေမှာပဲဒါကြောင့်မို့ဘုန်းကြီးတို့ဝိပဿနာရှုဖို့ဝိပဿနာရှုရင်လည်းဝိပဿနာဉာဏ် ဖြစ်အောင်ရှုနိုင်ဖို့ခွန်ကြီးတို့ကြိုးစားမယ်ရှုလဲရှုစေခြင်းတော့ပေါ့အဲဒီခံစားပြီဆိုရင်ဒါစုလို့လည်းခေါ်တယ်ညောင်းလို့လည်းခေါ်တယ်နော်စုခုနှမျိုးမာရိတရားပါဠိတော်ဒါလေးလည်းမှတ်သားစရာကောင်းလို့ခွန်ကြီးပြောပါအောင်တရားတွေကလည်းဒီလိုပဲဒီတချို့ဆရာတော်ကြီးတွေတရားဆိုရင်ဒီတရားပဲဘယ်တရားစကားသွားသွားဒီတရားပဲဟောတာတွေရှိတယ်လေဒီမှာတော့အခုကတော့ပြောနေတော့ဒီတရားကိုကြားလာပြီပြောနေ ဇာလိုက်ပြောနေမှတ်မိအောင်မှတ်မိဖို့မလွယ်ထပ်တယ်လဲလဲပြောလဲမှတ်မိခြင်းမှမှတ်မိတာအဲဒါကြောင့်ချို့ဆရာတော်များကြတော့ဒီတရားပဲမြဲမြဲပြဟောတော့ဗောတချို့တရားစကားနေဆိုပရိသတ်သဘောပါဆိုပရိသတ်သဘောပါပဲဒါပဲဟောတာပဲဒါနဲ့ပဲသူတို့ဟုတ်လားတခြားတရားဟောရင်ကိုအဲ့မှာမကြိုက်တော့အဲ့လိုမျိုးတွေဖြစ်တော့ဘာဖြစ်ဖြစ်တရားတော့ဒီလိုပဲဖြည်းဖြည်းချင်းလေ့လာတာပေါ့ဗျာဘယ်သူမှဝုံတိုင်းဆိုဒီခါလည်းမတတ်ပါဘူးဒီခါလည်းနားမလဲပါဘူးဒီခါလည်းမကျင့်နိုင်ပါဘူး အဲ့တော့ဒီမှာပြောချင်တာပါလေဆိုစိတ်ဆင်းရဲကိုယ်ဆင်းရဲဆိုလူဘဝနေကြုံရမှာခုချိန်ဆိုပိုးကြုံမှာအဲ့ဒီကိုကမြင်ရကြုံရတဲ့အခါကျတော့ကိုယ်ခွန်ကကိုယ်လည်းကိုယ်ဆင်းရဲရှိနေတခါထပ်ပြီးမြင်ရကြားရကြည့်ပြီးစိတ်ဆင်းရဲထပ်ဖြစ်မယ်ဆိုရင်တော့ဒါတွေကတော့ဆူဆူတဲ့သဘောမျိုးညောင်းဝင်တဲ့သဘောမျိုးပဲနော်အဲ့တော့တန်လှလို့ခေါ်တယ်တန်လှညောင်းခုနှစ်ခုမာနေတွေကပါဠိတော်စာမျက်နှာ45 ဒီမှာဟောထားပါပရမကတော့ယာကတန်လာယာကညောင်းလို့ခေါ်တယ်နော်တခုတရားမှာနှစ်သက်နေသဘောကျလာပြီတိတ်နှစ်သက်မြန်လို့လာပြီဆန်းကျင်ပဲအာယုန်တွေပေါ့ဗျာမြို့သားမြို့သမီးမြို့သမီးမြို့သားတိတ်နှစ်သက်သဘောကျလာပြီဆိုရင်အဲ့ဒီမှာယာကညောင်းဆူတော့တာနောက်အဘိဇာအဘိဇာလည်းယာကညောင်းပဲသူမြောက်ပစ္စည်းကိုကိုယ်ပစ္စည်းဖြစ်ချင်တာပဲ ဖြစ်အောင်လုပ်တာပဲအဲ့ဒါမျိုးကြံတာသူများချမ်းသာတာတွေသူများရှိနေတာတွေကိုယ့်ပစ္စည်းဖြစ်အောင်လုပ်တာဖြစ်အောင်ကြံနေဒါဘိစာနော်ဒါຢာကညောင်ဆူတာလို့မှတ်တာကိုယ်တဏ္ဍမှာတဏှာຢာကတွေထိုက်ပြတောင်းညံနေတယ်ဒါလည်းຢာကညောင်ဆူတာနော်အမျိုးသားအမျိုးသမီးအရောအမျိုးသမီးအမျိုးသားအရောဒါတိတ်နှစ်သက်ဆွဲလာနေຢာကညောင်ဆူတာခုနလိုသူများပစ္စည်းတွေကိုမတရားလိုချင်တာမတရားရဖို့စဉ်းစားနေကြံစည်နေစိတ်ကူးနေဒါလည်း ရာဂညောင်ဆူတာဒီလိုမှတ်ထားဘိဇာခေါ်နောက်ဒေါသတန်လာဒေါသညောင်ဒေါသညောင်လည်းဆူတတ်တယ်နော်ခုချိန်မှာပိုဆူပါတယ်ဘုန်းကြီးလူမျိုးတွေကိုယ်နိုင်ငံလည်းလူမျိုးကလည်းကာနေနိုင်ငံလည်းကာနေနေတဲ့သဘောရှိတယ်နော်ဒေါသဖြစ်စရာအယုန်လေးဝမ်းနေစရာလေးဒေါသဖြစ်စရာလေးကြည်လေးဒေါသကြည်လေးဝမ်းနေလေးဒီညောင်နေရလဲဆူမှဆူတတိလက်လုံးနေတရားမရှိနေပို့ဆုခံအကြောင်းဒီနေရာမှာ ဘုန်းကြီးတို့တော့ဘယ်တော့ဘာခဏနာတိုက်တွန်းရလဲဆိုဒီလိုညောင်ဆူးဆူးမဲ့စာကိုလောက်နိုင်တာဘာလောက်နိုင်တယ်ရုပ်ပိုင်းဆရာကုညီပံပုံးနိုင်တာကုညီပံပုံးလိုက်စိတ်ပိုင်းဆရာနဲ့ကုညီပံပုံးနိုင်သလားမေတ္တာတွေပွားမယ်စာရည်တွေပေါ့လေသူတို့အတွက်ငြိမ်ချောင်းလုပ်ပေးမယ်စိတ်တရားနဲ့ဒီလိုလဲလုပ်လို့ရတာဒါမျိုးလုပ်စီခြင်းပါတယ်အဲ့ဒါမှဒေါသညောင်းကပြေပြောက်မှာဟိုလိုဆိုရင်တော့မပြောက်ဘူး ငကောကိုဒေါသညောင်းကကိုရှိပြီးသားနောက်တာဒေါသညောင်းနေထထဆူးနေမယ်ဆိုရင်တော့မဆုံးနိုင်တော့နောက်တစ်ခုကတော့မောဟညောင်းမောဟဆိုလောဘဖြစ်နေမောဟပါတာပါပဲဒေါသဖြစ်နေလည်းမောဟပါတာပဲဒီမှာမောဟညောင်းဆိုတာတော့အမှန်တရားတွေမသိတာပါအမှန်တရားတွေမသိတာလေမောဟညောင်းတရားမထုတ်ရင်တော့အမှန်တရားမသိပါဘူးသစ္စာလေးပါ မသိဘူးခေါ်တယ် ဒုက္ခလည်းမသိဒုက္ခဆင်းရဲတဲ့သဘောလည်းမသိဆင်းရဲဖြစ်ကြောင်းလည်းမသိဘူးဒါမောဟညောင်စုတာပဲဆင်းရဲအဲဆင်းရဲနဲ့ဒုက္ခနဲ့တူတဲ့ချုပ်ငင်းရပါဆင်းရဲနဲ့ဆင်းရဲဖြစ်ကြောင်းချုပ်ငင်းရလည်းမသိဘူးချုပ်ငင်းကြောင်းအကျင့်လည်းမသိဘူးဒါမောဟညောင်စုနာပဲလေလည်းမလေလောက်ကျင့်လည်းမကျင့်ဘူးဘလို့မှဒီညောင်းကမလွတ်ပါဘူးဒါရင်လားဆိုရှိဘဝ ဒါတွေမသိတော့သစ္စာလေးပါပရိစ္ဆသဘောပတရားတွေမသိတော့ရှေးဘဝလက်မခံနိုင်ဘူးနောက်ဘဝလက်မခံနိုင်ဘူးဒါလည်းမောဟညောင်စုတာရှင်းနောက်ဘဝတစ်ခုလုံးကိုလက်မခံနိုင်ဘူးနော်ပရိစ္ဆသဘောပတရားတွေကြောင်းကျိုးဆက်ဆက်ဟောတာတရားတွေလက်မခံမသိဘူးဒါမောဟညောင်စုတာမာနညောင်မာနညောင်ကလည်းကြောက်ရှာကောင်းတယ်ပညာတတ်လာပညာမှန်ကရှိတာဘုံရောလူပါ ပစ္စည်းချမ်းသာရင်လည်းပစ္စည်းမှန်ရှိတာအာနာရှိတာအာနာမှန်တက်တာအဲ့ဒါမာနညောင်းနေဆိုတော့အဲ့ဒီမှာတော့မာနညောင်းက၃မျိုးခွဲတယ်ပေါ့တရားမှာပစ္စည်းချမ်းသာလို့မှန်တက်တယ်အာနာရှိလို့မှန်တက်တယ်ပညာတတ်လို့မှန်တက်တယ်ဒါတော့သူကတော့တကယ်သူကတက်လို့တော်လို့တက်တာဒါလည်းမှန်တက်တယ်သတိတမှန်သတိတမှန်တော့သူပညာတတ်ငါလည်းပညာတတ်တာပဲငါလည်းလို့တက်ငါလိုလည်းတတ်တယ်သူပစ္စည်း ရှိလို့ငါတို့လည်းပစ္စည်းရှိတာပဲစာရီလို့ပေါ့အဲ့ဒါကြသတိတမန်ခေါ်ဟိနမန်ဆိုတော့ကတော့ကိုယ်ကသူများလောက်ပညာမတတ်ဘူးပစ္စည်းဥစ္စာမရှိဘူးပညာမတတ်ဘူးသူလည်းမှန်ရှိတာဟိုကိုရှိမှကိုစားရတာပဲသူရှိတော့ငါစားရမှာမဟုတ်ဘူးဒါပဲဟိနမန်သူကလည်းသူလိုပညာမတတ်တော့သူ့ငါပါကိစ္စမယ်သူကြီးတာငါစားတာမဟုတ်ဒီလိုပေါ့ဗျာဟိနရှိတယ်ဗျာမန်ကဘယ်လိုနေနေမလွတ်ဘူးဒီမန်နေကြောက်ဖို့ ဆိုတာကတော့ဝိပဿနာတရားတွေမှာတော့အနေဆာမြင်အောင်ရှုရမှာပေါ့နော်ဒီသေခြင်းတရားမြင်အောင်ရှုနိုင်တယ်မာနကြပါဒါတွေဘုန်းကြီးတို့ခဏခဏပြောတာအကြောင်းရှိတယ်ဗျဒါတလေဘုန်းကြီးတို့ဝိပဿနာရှုမြောဝိပဿနာဉာဏ်ဖြစ်ဖို့ခက်တယ်ဒါကြောင့်မို့ဒီတရားမထိုင်ခင်မှာမရဏတတိတို့ဘာလို့တေချာဆင်ញံကတာအဲ့ဒါတွေလည်းပါတယ်ဘုန်းကြီးတနည်းနည်းနဲ့မှန်ကြသွားဖို့ရည်ကြည်တယ် ဟိုဝိပဿနာတော့ရှုပါရောမန်ကမကြဘဲနဲ့ပိုးမှန် တက်နေနဲ့ဒါလည်းကြည့်မကောင်းတော့ဘူးဗျာအဲ့ဒါကြောင့်ဒီဘယ်နည်းနဲ့ဖြစ်ဖြစ်ပေါ့လေသေခြင်းတရားမမြင်လို့သေခြင်းတရားဆိုတော့လူတိုင်းတွေ့ကြုံနေရတာကိုရင်သွားမလားသူရင်သွားမလားဒါပဲခွာတာပဲတွေ့နေအခုချိန်ဆိုပိုးမြင်သေးနော်ကိုနိုင်ငံကိုချိန်နေနဲ့ဒါတွေမြင်သွားလို့ရင်အိုးလူတိုင်းလူတိုင်းတတ်တော်ရတယ်တတ်တော်ရတယ်အချိန်မြေသေးပေးနေနေပါလားဒါမျိုးတွေနားလဲသဘောပေါက်လာရင်တက်တာဝင်ရ ပြီးတော့ဒါမာနညောင်းနေပြောက်အောင်ရှုမှတ်ရမယ်နေတော့ရှုမှတ်မယ်ပြီးတော့ဒိဋ္ဌိတန်လာဒါတက္ကဒိဋ္ဌိ20တို့ဟိုတနည်းပြောတဲ့ဓာတကဝုဒ္ဓကမိစ္ဆာဒိဋ္ဌိ10ပါတို့ဒါတွေပေါ့ဗျာဒါတက္ကဒိဋ္ဌိ20လုတ်ကင်းတော့ယုံနာတဘာဝတွေမြင်အောင်ရှုရတော့ယုံနာတဘာဝတွေမြင်သွားရင်ငါဆိုတဲ့ဒိဋ္ဌိဆိုရပျောက်တာပေါ့ဗျာဒါတွေတော့ဝိပဿနာစနစ်တကျရှုရတော့ နောက်တစ်ခုကတော့တောကတန်လာဒါခုနဆိုရင်ပုဆွေရတဲ့အကြောင်းတရားတွေပဲအဲခုနပြောခဲ့ပြီဆွေမျိုးသားချင်းတွေကိုနိုင်ငံသူနိုင်ငံသားနိုင်ငံသူလူတွေပျက်စီးတာတေးကြီးတာမြင်တော့မခံမရနိုင်တော့ကတွေဖြစ်ကြအိမ်ဝင်ဆောင်ဝင်အကုန်လုံးဖြစ်ကြနော်ယောဂကိုမှယောဂဆိုရင်ဝင်လာပြီဆိုရင်လည်းဒုက္ခဖြစ်တော့ပါနော်စီးရဥစ္စာတွေပျက်စီးလာပြီခုဆိုဘုန်းကြီးတို့နိုင်ငံလူတွေလည်းပျက်စီးပစ္စည်းဥစ္စာတွေလည်းပျက်စီး တောကဖြစ်စရာကြီးတယ်။နောက်သီလပြဒနာကိုစောက်တည်ထားတဲ့သီလတွေပျက်စီးသွားတော့ပို့ပြီးတော့ဟိုကနစ်နာပါလေ။အယူဆတွေမှားသွားရင်ဘဝနစ်နာပါလေနော်။အဲ့ဒါပဲချိန်မှသိမလဲယူဆရင်မှအရွယ်ငယ်လို့တော့ပြဒနာမရှိဘူးဗျ။လုံနိုင်၊ကိုင်းနိုင်၊သွားနိုင်လို့။ဟောနောက်ဆုံးချိန်ရမှယူဆတွေကမှားမှားတဲ့ခါကျကိုယ်မှလက်ဆုပ်လက်ကင်ဘာကုသိုလ်မှအကုစရာ မရှိတဲ့ခါတေဂာနိကကျမျက်ရည်နဲ့ဆုံးတာတယ် အများကြီးကြားပါတယ်ဘုန်းကြီးတို့ဘုန်းကြီးလောကမှာလူလောကမှာတွေ့ပါလိမ့်မယ်အရွယ်ကောင်းစဉ်ကတော့သူကသူမာနတခွဲသားနဲ့ထင်အားလောက်ခဲ့နောက်ဆုံးတော့သေရသေဖို့ရအိယာပုံလဲနေမလှုပ်နိုင်တော့ဘူးဆိုတော့သူများလည်းမပြောနိုင်ကိုယ့်အကိုမမြဲရင်လည်းဆုံးတာမယ်ဘဝမျိုးအမျိုးအများကြီးတွေ့တတ်တယ်เนาะဒါကိုသတိထားဖို့ပါနောက်တစ်ခုညောင်းတစ်ခုကတော့ကထာကထာတန်လာညောင်းဝိသိစာညောင်းပါပဲ ပါဠိလိုပြောသစ္စာခုနလိုပါပဲဟိုမောဟညောင်းတဲ့အတူတူပဲသစ္စာလေးပါးတရားပေါ်မှာအမှန်တရားတွေပေါ်မှာကိုယ်ကယုံမှတန်တရားရှိရှိဘွားယုံမှတန်တရားရှိနောက်ဘွားယုံမှတန်တရားရှိနောက်ဘွားနှစ်ခုလုံးမှာယုံမှတန်တရားရှိတယ်အကြောင်းကျိုးဆက်ဆက်နေတဲ့တရားတွေပေါ်မှာယုံမှတန်တရားရှိတာတော့ညောက်ခုနှစ်ပါးကိုယ့်ကိုမှတ်ထားမယ်မှတ်ခြင်းရာဂညောက်တဏှာညောက်ခေါ် ဒေါသညောင်းစုညောင်းအတူတူပဲပေါ့မောဟညောင်းငါရရင်းနဲ့ရေးရတယ်ပေါ့မာနညောင်းပြီးတော့ဒိဋ္ဌိညောင်းတောကညောင်းပါဠိလိုခက်တော့ဝိသိကိစ္စညောင်းမှာပေါ့ကထာကထာကထံကထာတန်လာညောင်းဒါရနည်းနည်းခက်တယ်ဒီတော့ဝိသိကိစ္စညောင်းအလုံးညောင်းခုနှစ်ပါးရှိဒါတွေကိုကိုယ်တဏ္ဍာမှာမဖြစ်အောင် ဝိပဿနာရှုနိုင်ရမယ်တတိနဲ့ညာနဲ့မြင်အောင်ရှုနိုင်ရဓမ္မကိုယ်အတွက်ဒီညောင်းနေမစုမှာကိုလို့ဆိုရင်တော့လူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းညောင်းစုခံပါပဲဒါလေးမှတ်ထားဖို့ပါပြီးတော့ဘဝတစ်ခုမှာမွေးလာရနေပြီးတော့ဘုန်းကြီးတွေဗရဏသေသည့်တန်အောင်ပေါ့ပြန်ပြီးတော့သုံးသပ်ခြင်းဘာပဲတွေ့ရလဲဆင်းရဲတွေကြီးပဲတွေ့တော့ချမ်းသာတာတစ်ခုမှမရှိပါဘူးအတ္တကဝိညာဉ်ကောင်ဆိုတာလည်းမရှိပါဘူး ဆင်းရဲအစုတက်တက်တာဖြစ်တယ်ဒါအကြောင်းဘုရားကဧဝမေတ္တာခေဝလတာဒုက္ခံနာတာသမုရိယဟောတိဒီလိုဟောခဲ့တာပေါ့ဗျာဒါပေမဲ့ဟိုတာမန်ပုရိသကအမြင်နဲ့ကြတော့ဘယ်လိုဖြစ်လဲဟိုလူဝနေရဖြစ်ရတာကောင်းတယ်နဘောဖြစ်ရတာကောင်းတယ်မသေးမီတွင်းမှာဒီအပြော့အောင်နဲ့နေစားတာနေရတာကောင်းတယ်အများကြီးချမ်းသာတယ်ဒီလိုထင်ကြတော့ ဒီလိုလူဝနဘဝမှာဖြစ်ပြီးခံစားနေရအတ္တကောင်ဝိညာဉ်ကောင်ရှိနေတယ်လို့လည်းဒီလိုထင်ကြတော့ဒီဟာတွေကိုပရိစ္ဆသမုပ္ပါတရားတော့အရာဘုန်းကြီးတို့ကောက်ချက်ချကြည့်ရင်တော့အကုန်လုံးကအကြောင်းကျိုးတာရှိတာပဲဖြစ်တာပဲဒါလည်းနားလည်ထားဖို့ဝါဒကုမှာဝိဇာချင်းခံပြီးတော့ဗာလဲတဏှာဥပါဒာအကြောင်းထောက်ပံ့နေတယ်ကုသကံအကုသကံသင်္ခါရတွေဖြစ်တယ်ဒီကုသကံအကုသကံသင်္ခါရအကြောင်းပေါ့ ဒီဘဝတစ်ခုမှာပါပြီးပရိသန်နေဝိညာဉ်ပရိသန်နေဝိညာဉ်နဲ့တူစေတသိက်နာယုတ်တွေစေတသိက်နာနေဖြစ်မယ်နာကမ္မဇာယုတ်စေတသာယုတ်တွေဖြစ်မယ်ဖတ္တဝိညာဉ်ဆိုတဲ့ဒီပြစ္ဆုတ်ပံကြိုးတရားတွေဖြစ်လာတာဒီပြစ္ဆုတ်ပံတရားဂျုံငါဘာရဲ့အစဖြစ်ပေါ်လာဇာတိပဲဆုံးရှုံးပျက်စီးသွားတာမရဏပေါ့ဗျအလဲပိုင်းမှာဆက်ဆက်တည်နေတာစရာဒီလိုလဲခွဲခြားရအောင် ဒီဇရာခိုက်တာမှာပဲခုနကတော့ကပရိဒီဝဒုက္ခဒေါမနဒေါမအခိုက်တာမှာဆိုရင်တော့ပူဆွေးတာငိုကြွေးတာကိုဆင်းရဲဆိတ်ဆင်းရဲဖြစ်တာနှလုံးတွေပူပန်မူးမေ့သွားတာတွေဒါတွေဖြစ်ရတာပေါ့အဲ့တော့အဲ့ဓာတွေကိုကြက်ချရင် တခုမှချမ်းသာတာမရှိဘူး အတ္တဘဝိညာဉ်ကောင်းဆိုတာလည်းမရှိဘူးအကုန်လုံးကဆင်းရဲအစုပဲဒီလိုနားလည်တာပေါ့အခုဘုန်းကြီးတို့ပြောခဲ့တာဘာကြောင့်လို့ဘာတွေလဲဆိုကာမုပါဒံကြောင့်အကုသိုလ်ကံကာမောဒရာကံကာမဖြစ်တယ်ဒီကာမဘဝကြောင့်မို့အပယ်လေးပုံမှာဖြစ်ရပြီဆင်းရဲပုံဒုပုံမှာဖြစ်ပြီးအိုနာတေရတယ်ဆိုရင်ပူဆွေရတယ်ဖြာရဆင်းရဲပုံများကိုပြောခဲ့တာဖြစ်ပါပြီးတော့လူဘဝနဲ့အပယ်ဘဝအပယ်ဘဝပြီးသွားတော့နတ်ဘဝ ဒီနတ်ဘဝတွေမှာလည်းဇာတိစရမဏကဖြစ်တာပဲဒါနသီလအစာရတဲ့ကုသိုလ်ကောင်းမှုတွေပြုတယ်ဒါကာမဘဝကြောင့်ကာမဘဝအဲ့ဒီလိုကုသိုလ်ကံတွေပြုလိုက်တဲ့အခါကျဘာဖြစ်လဲသရူမာတွေတာဝတွေနတ်ပြည်မှာဘဝသစ်ဖြစ်ရတာပေါ့နတ်ဘဝမှာလည်းအိုရာတို့ဒေရာတို့ဆိုရင်ပူတဲ့ဆင်းရဲတွေကရှိပါတယ်နော်ကောင်းကင်မှာရှိတဲ့နတ်တွေလည်းသူတို့အလိုတိုင်းမပြည့်စုံလို့ဆိတ်ဆင်းရတာရှိတယ် ချိုးနှက်တွေဆိုရင်သူများလိုဘုံဝိမချွေရနဲ့မပြည့်စုံလို့တကောအရှင်ကမပြည့်စုံလို့ဒါတွေလည်းသူတို့လည်းစိတ်ဆင်းရဲမှုကဖြစ်တာပါပဲဟိုတရားမရနေပြီးတော့ရှင်မဂတ္တဝလာဆုံးလောင်းတဲ့ကိစ္စမှာရှင်မဂတ္တဝကဆိုတော့ငေါ့တော့တရားမရပါလျှောက်တယ်အရှင်ဘုရားတပည့်တော်နတ်ပြည်မှာတပည့်တော်တရားမင်းဖြစ်ပေမယ်လို့ဆင်းရဲပါတယ်တဲ့ တပည့်တော်ကဘာဖြစ်လို့လဲဆိုသာနာပါကာလမှာကုသိုလ်ကောင်းမှုပြုပြီးနတ်ဖြစ်ရလို့ကိုရောင်ကိုပါတိတ်မတောက်ပါဘူးဗျာသာနာတွင်ကကုသိုလ်ပြုပြီးနတ်ပြည်ရောက်လာကြတဲ့သုလရထနတ္တာတို့မဟာရထနတ္တာတို့အနေကဝဏနတ္တာတပည့်တော်တဲ့တကုတ်အချိန်ဝကြီးမားတယ်ဗျာသူတို့နဲ့လမ်းအတွင်းတပည့်တော်အယောဝချင်းမရှင်းနေလို့ပုံနေရတယ်ဒါခေါင်းဆောင်တရားမင်းနတ်ပြည်နဲ့တောက်ပြီး သူနဲ့တွေ့တဲ့လူပုံကိုတွေ့တယ်သူရဲ့သားတွေပုံကိုတွေ့လို့သူကစိတ်ဆင်းရဲဖြစ်တဲ့အကြောင်းရှောက်တာပါအဲကြောင့်ဒီဒါနာတွင်မှလာပြီးတော့အဲဒီကြောင့်ရှောက်တာပါနော်ဒါကတော့ဒီဖြစ်နေတဲ့ဘဝမှာဆင်းရဲတဲ့အကြောင်းနောက်တစ်ခုကတော့ဗာလဲဆိုပေဂန်နိကာလာမှာလဲနတ်တွေလဲဆိုရင်ပုဆိုးရတာပဲနော်ပေဂန်နိကာလာမှာသူတို့ သုံးပြတာတွေပန်းတွေညှိုးလာမယ်အဝတ်စားတွေညှိုးနှံလာမယ်အဲ့ဒီနမိတ်တွေထားအတရားမဲ့သိတဲ့ကာရဆိုရင်ပူဆွေးရတာလေချိုးနှက်တွေဆိုရင်လည်းဒီစီစဉ်ခံစားရင်းနဲ့ပြောပြီးအမှတ်တမဲ့သိတဲ့နတ်တွေလည်းရှိသေးတယ်နော်ချိုးကတော့ဒီနမိတ်တွေထင်ပြီးမဲ့သိရတာကျချိုးကြမဟုတ်ဘူးပြအမှတ်တမဲ့ဘာမှမသိဘဲနဲ့သိသွားတဲ့နတ်တွေကလည်းရှိသေးတယ်ဒါကတော့ခွန်ကြီးတို့အရင်တုန်းကလည်းတခါပြောပါတယ်သူတို့မှသူပြမနတ်သားနော် သူမြမနာတာဆိုနတ်သမီးတစ်ထောင်နဲ့နန္ဒဦးရင်ထဲမှာပြောနေတယ်ပေါ့ဗျာနတ်သမီးငါးယောက်အပေါ်ပန်းမင်းပေါ်မှာတဲ့ပန်းမွေးနေခြွေချတယ်အောက်ကနတ်သမီးတွေကကောက်ယူစီကုန်းကြတယ်ပေါ့အဲဒီလိုနတ်သားကပထမတစ်ပင်ပေါ်တက်ပြီးတော့ဟိုပန်းခြွေနေတဲ့နတ်တွေအတန်နတ်သမီးတွေအတန်ကြားတယ်နော်အတန်မကြားတော့ကြီးလိုက်တဲ့ခါကျဘာဖြစ်လဲဆိုအဲ့ဒီနတ်သမီး900လောက်ကသေပြီးငရဲသွားရောက်တယ် နော်သူနောက်ပြီးတော့ तू ကနာသမီး900ငရဲရောက်သွားတယ်က तू တော်တော်လေးစိတ်ပြက်တာစိတ်ညစ်တာစိတ်ဆင်းရတာပေါ့နော်နောက်သူဟာနဲ့ तू သူနဲ့ကြံတဲ့နာသမီး900ချင်းနေကြည့်လိုက်တော့လေဟာခုနှစ်ရက်ပြင်မှာပဲသိပြီးငရဲဖြစ်မှမြင်အဲ့မှာအလွန်ကြောက်တာကြောက်တဲ့ခါကျရင်အဲ့ဒီချိန်မှာဗုဒ္ဓရှိတာဟုတ်ရှိတော့ဗုဒ္ဓဒီပြေးလာတော့ပေါ့အဲ့တော့ခုနအကြောင်းအရာတွေလျှောက်တာပေါ့ဒီဒီလို ဆင်းရဲဒုက္ခတွေကလွတ်မြောက်တဲ့နိလန်ကောင်းကိုညွှန်ပြပေးဖို့ဒါလျှောက်တာပေါ့အဲတော့ဘုဇင်တရားတွေကျင့်သုံးဖို့ဒါဟောတာပါဗျာနော်ဒီကတော့ဝိပဿနာတရားတွေရှုဖို့ဝိပဿနာတရားတွေရှုရှုတော့ဝိဘုဇင်တရားတွေကျင့်သုံးမယ်ကျင့်သုံးပြီးတော့ဝိပဿနာရှုမယ်ဆိုရင်တော့ဒါတွေကဒီဘဝတွေကလွတ်မြောက်နိုင်တယ်ဒါဟောတာပါအဲ့ဒီမှာသူတို့မှာသူပြမနတ်သားနဲ့နတ်သမီး900သောတာပန်ဖြစ်တာပါ နော်ဒါကတော့နတ်ဒီမှာလည်းဒီလိုဖြစ်တယ်ဆိုတဲ့အကြောင်းပေါ့နောက်တစ်ခုကတော့ကာမှုပါဒကြောင့်ရူပဘဝအရူပဘဝကာမဘဝရူပဘဝအရူပဘဝဆိုကာမဘဝစသည်မှာလည်းဖြစ်တယ်ပေါ့ဗျာဒါလည်းပြောခြင်းဓမ္မပြည်လောကမှာတော့ကာမဘုံလို့ဒီအဖို့မခံစားမှုဆိုတာမရှိဘူးဗျာအနန္ရတာအတွေ့အထိကာမဘုံခံစားမှုကလုံးဝမရှိဘူးနော်မြင်တိယကြားတိယတွေးတိယဒါတော့ပဲရှိတယ်ဒါပေမဲ့ တချို့ဗြဟ္မာတွေကဗြဟ္မာလောကမှာကာမဂုဏ်ကာမဂုဏ်ကနေပုံပြီးပြည့်စုံနေတယ်မြတ်တယ်လို့ကြားဘူးလို့ဖြစ်စေမိမိတွေးကြံတွေးလို့ဖြစ်စေဒီကာမဂုဏ်အာယုံကိုရခြင်းနဲ့ဆွဲလန်းမှုကြောင့်ချုပ်ပုဂ္ဂိုလ်တချို့ပြမှာမဟုတ်ပါဘူးလူလောကမှာရှိတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တော့ပြမပြမှာဆိုရင်တချို့ကကာမဂုဏ်အာယုံနဲ့ဒီတဲ့ပြည့်စုံမှာပဲအဲလိုကြံတွေးပြီးတော့အဲဒီအဆွဲလန်းနဲ့ဇာနေရအောင်အထောက်ထားပါဗျာ ဇန်ရရအောင်အထုတ်လိုက်တော့အဲဇန်စိတ်စေနာတွေကကာမဘဝလို့ခေါ်တယ်။အဲ့ဒီကာမဘဝကြောင့်သေတော့ကိုသူမျောလင့်ထားတဲ့အတိုင်းပေါ့ဗျာ။ရူပဘုံလို့အရိပဘုံလို့သွားဖြစ်ကြ။ဒီနေရာမှာဘုန်းကြီးတို့ကာမှုပါဒံဆိုတာကာမတဏှာကိုတခုတည်းဆိုလိုတာမဟုတ်ဘူးเนาะ။ရူပတဏှာလည်းဒါလည်းလောဘပဲ။အရူပတဏှာလည်းလောဘပဲ ဒီရူပတဏအရူပတဏတွေလည်းဆွဲလန်းနေတဲ့အတွက်ကာကုပါဒံလို့ဆိုရတာဒီကာကုပါဒံတွေကဘုန်းကြီးတို့အရတ္တမရမှာပယ်နိုင်တယ်ဒီတော့ဝိသုဒ္ဓိမြတ်မှာဗာပြဒီဥပါဒံတရား၄ပါးထဲမှာလောကီတရားအလုံးကိုဝိတုအာယုံကာမဂုဏ်အလိုအဖြစ်ကာမဟောသောကြောင့်ရူပအရူပယာဂတွေကလည်းကာမုပါဒံအတွင်းမှာဝင်နေအဲ့ဒီကာမုပါဒံကရတ္တမဉ္ဇဉ်ပယ်တတ်နိုင်တယ်တဲ့ဝိသုဒ္ဓိမြတ်ဒုတိယဟုတ် ဇာမင်းလာ326မှာဖွင့်ထားပါတယ်။အဲတော့ဒီပုရုဇဉ်တွေယဟန္တာကလွဲတဲ့ပုဂ္ဂိုလ်တိခပုဂ္ဂိုလ်ခေါ်တယ်။အဲဒီပုဂ္ဂိုလ်တွေတဏ္ဍာမှာဒီကာမှုပါဒံကြောင့်မို့ရူပဘဝအရူပဘဝဖြစ်နိုင်တယ်။ဆိုလိုတာကာမှုပါဒံဆိုတာကခုနယူရူပတဏအရူပတဏလည်းကာမှုပါဒံခေါ်တာကိုဒီတဏတွေကြောင့်ရူပဘဝအရူပဘဝသွားဖြစ်ရတာပဲ။ဒီကာမဘဝတွေကြောင့်မို့ ရူပကုသကံနေအရူပကုသကံနေဆိုရယ်ကာမဘဝတွေကြောင့်မို့ရူပဘဝအရူပဘဝမှာဘဝဖြစ်ရတယ်။အဲ့ဒီဘဝတွေမှာလေတချို့ကယုံနာနှစ်ပါးလုံးဖြစ်တယ်။ချို့ကြလဲယုတ်တက်တက်ချို့ကြနန်းတက်တက်အဲ့ဒါတွေဖြစ်တာပဲ။ဒါပေမဲ့ဒီတရားတွေရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ယုံနာနှစ်ခုလုံးပဲဖြစ်ဖြစ်ဒါတွေကအများအားဖြစ်ပြီးပြနေတာပဲ။ဘုန်းကြီးတို့လူသားတွေလိုပဲပေါ်ပြီးပြောက်ဖြစ်ပြီးပြက်ပေါ်ပြီးပြောက်ဖြစ်ပြီးပြက် အဲ့လိုဖြစ်နေတာအိုခြင်းသဘောတွေပဲမြမာတွေရဲ့အိုခြင်းကတော့ဘုန်းကြီးတို့လူတွေလို့တော့မထင်ရှားဘူးပေါ့ဗျာဒါပေမဲ့မြမာတွေရဲ့အိုခြင်းတရားကိုသူကအဘာကတစရာလို့စာပေမှာတောင်းတာမထင်ရှားတဲ့တရားပေါ့ဒါပေမဲ့လို့မထင်ရှားတဲ့တရားဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်ပြီးပေါ့စရာဆိုမှစရာရဲ့အစွမ်းတတ္တိချောင်းဖြစ်ဖြစ်နဲ့အိုမင်းရွေရောသူတတ္တံကြည်သွားတယ်ကသိတာပါပဲနော် အဲတော့ဘာပဲပြောမလဲဆိုတော့အိုတာတို့တေတာတို့ကတော့ဘယ်ဘဝမှာပဲဖြစ်ဖြစ်ရှိနေတယ်ဒီလိုမှတ်ထားပါဗျာဓမ္မပြည်မှာတော့ဘုန်းကြီးတို့ဒေါသနိဝရဏကင်းမှပြန်ဆံစွာရတော့အဲ့ဒီမှာဒေါသပါဓမ္မတွေမှာဒေါသမရှိဘူးဒေါသမရှိတဲ့အတွက်တောကာတို့ပရိဒီဝဒုက္ခဒေါမနဥပါယတာတွေမရှိဘူးဗျာဆိုရင်တော့ပူဆွေးတာငိုကြွေးတာကိုဆင်းရဲဆိတ်ဆင်းရဲဖြစ်တာ ပူမေပူပန်နေရတဲ့အဖြစ်မျိုးတွေမရှိဘူးသူတို့မှာကိုယ်ဆိုတဲ့ပတာရယောခန္ဓာကိုယ်ကလည်းမရှိတဲ့အတွက်ကိုယ်ဆင်းရဲလည်းမရှိဘူးဗျဒါပေမဲ့ဇာတိနဲ့ဇာမရဏတွေတော့ရှိတာပဲဇာတိဟုတ်လားဇာတိဆိုအဲ့ဒီဘဝကိုဖြစ်လာဇာမဏဆိုအိုရာတိတာဒါတွေကတော့ဘယ်ဘဝရောက်ရောက်ဒါတွေကရှိနေတယ်နော်အဲ့တော့ကြောင့်မို့ဇာတိနဲ့ဇာမရဏတော့ဘယ်ဘဝရောက်ရောက်သက်ဆိုင်နေတယ် ဘဝသစ်ဖြစ်ပေါ်လာရင်ဘယ်ဘဝပဲဖြစ်ဖြစ်ဇာသရမဏအိုဝါဒသေရတာဒါတွေနဲ့ဆုံးတာတယ်ဒီလိုလည်းမှတ်ထားပါဗျာဒါကြောင့်ဒီအိုရာတွေသေတာတွေကလွတ်ချင်ဘာလို့မလဲဘဝသစ်ဘဝသစ်မဖြစ်အောင်ခွင်တော့အထောက်အကူ ဘဝသစ်ဖြစ်ခွင့်မရရင်ကုသကံအကုသကံဆိုတဲ့ကာမဘဝဖြစ်ခွင့်မရအောင်အားထုတ်ရအောင်ဒီကုသကာမဘဝဆိုကုသကံအကုသကံမဖြစ်ခြင်းတဏှာဥပါဒမဖြစ်အောင်အားထုတ်ရအောင်ဘယ်လိုအားထုတ်ရမလဲဝေဒနာကြောင့်တဏှာမဖြစ်အောင်ဝေဒနာခိုက်တံကဝေဒနာဖြစ်လာဝေဒနာခိုက်တံမှာပဲရပ်တော့မြင်တည်တိုင်းကြားတည်တိုင်းပေါ့စားတည်တိုင်းတွေ့ထိတည်တိုင်းတွေ့တွေ့တိုင်းပေါ့ရှုမှတ်နေ ရှုမှတ်လို့မြင်သိမှုကြားသိမှုအစာရှိတွေဟာအိဋ္ဌာသဘောဒုက္ခသဘောအနတ္တသဘောမြင်အောင်ရှုရတော့ပေါ့ဒါတွေဘယ်လိုရှုအောင်ဝိပဿနာနဲ့ဉာဏ်နဲ့ဝိပဿနာဉာဏ်နဲ့မြင်အောင်ရှုရတာဝိပဿနာဉာဏ်နဲ့မြင်သိမြင်သိသွားရင်ဒီခံစားမှုမှန်သမျှဟာဘောပြီးပြောက်ဖြစ်ပြီးပြက်နော်ခံစားမှုလောက်ဖြစ်သွားရင်ဒီနောက်ကဝိညာဉ်ပြည့်စက်တဏမလာဘူးပေါ့တဏချုပ်တိုင်းတဏမဖြစ်တဏကြောင့်ဖြစ်တဲ့ဥပါဒံလို့ကာမဘဝဆိုတာလေ ချုပ်ငိမ့်တာပဲကာမောဘချုပ်ငိမ့်ရင်ဘောအသစ်ဇာတိဆိုလည်းမဖြစ်နိုင်ဘူးဗျာဇာတိမရှိစရာမရဏလည်းမရှိတော့ဒါချုပ်ငိမ့်တာပေါ့ဒါရီကတော့ဘုန်းကြီးတို့ဝိပဿနာရှုတဲ့အခါမှာရှုသိမိတဲ့အာယုံလောက်ကတည်ငါငြိမ့်တာပေါ့တကယ်တော့ငြိမ့်တာကတော့ဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့ရှုသိတဲ့ကဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့မဲ့ဉာဏ်ဖုံဉာဏ်ရသွားမှအဲ့ဒီကြမှာအကျွင်းမဲ့ချုပ်ငြိမ့်တယ် နောက်တစ်ခုဘုန်းကြီးတို့ဗာပြောလို့လို့ဆိုဒါကာမုပါဒံကြောင့်ဘဝဖြစ်ပုံဒိဋ္ဌုပါဒံကြောင့်ဘဝဖြစ်ပုံအကြောင်းလေးလည်းပြောပါဦးဒါတွေလည်းအရင်တစ်ခါကလည်းတစ်ခါပြောခဲ့ပြီဒိဋ္ဌုပါဒံဆိုတာကံကံရဲ့အကျိုးမရှိဘူးစာစီပြီးယူဆဆွဲလန်းတာပါကံကံအကျိုးမရှိကံကံရဲ့အကျိုးဆိုတာမရှိဘူးနောင်ဘဝဆိုတာလည်းမရှိဘူးအဲ့ဒီလိုယူဆဆွဲလန်းတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုချမ်းသာကောင်းစားရေး မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ချမ်းသာကောင်းစားရေးဒါရုပ်ဖြစ်နိုင်တဲ့အတွက်ဤမျိုးစုံနဲ့ရှားတဲ့ဉာဏ်နဲ့အထုတ်တယ်ဒီလိုပြုလုပ်တဲ့မှုတွေမှာကုသိုလ်ကံတွေလည်းဖြစ်တယ်ဒါကြတော့ဗာလဲဒိဋ္ဌိပါဒံကြောင့်ဖြစ်တဲ့အကုသိုလ်ကံမှာဘာဖြစ်တာပေါ့ဗျာဒီအကုသိုလ်ကံတွေကလည်းအကြောင်းညင်ကြတဲ့ခါကျတော့တေကဏိကာလမှာကံကံဓမ္မနိမိတ်ဂတိနိမိတ်တွေထင်ပြီးတော့မကောင်းတဲ့ပုံပေါ်ရောက်စေတာပေါ့ဗျာ ဒါနဲ့ပတ်သက်ပြီးတော့ဒီဒိဋ္ဌုပါဒံကြောင့်မို့မကောင်းတဲ့ပုံကဥပါဒနာပစ္စည်းရောပေါ့ဒိဋ္ဌုပါဒံကြောင့်ဘဝမကောင်းတဲ့ပုံကဖြစ်တဲ့အကြောင်းလေးတွေဒါလေးလည်းကောင်းပါဘုန်းကြီးတို့ဖေယပရိနိဗ္ဗာန်ဆံပြီးတဲ့အနှစ်နေရာကြောချိန်မှာပေါ့ဗျာသုရဒတိုင်းပြည်ပင်္ဂလာမင်းအုပ်စိုးတယ်အဲ့ဒါတော့ဘုန်းကြီးတို့သုရဒတိုင်းပြည်ဆိုရင်အိန္ဒိယနိုင်ငံအနောက်ဘက်ပိုင်းပေါ့ဘုံပင်နဲ့မြောက်ဘက်ပိုင်း အဲ့လိုရှိတယ်လို့ဆိုပါတယ်အဲ့ဒီမှာကျွန်းဆွယ်ကြီးဖြစ်အဲ့ဒီမင်းရဲ့စစ်သူကြီးနန္ဒကကသူကဒိဋ္ဌုပါဏအယူဆမှားနေတော့သူယူဆပါလဲဆိုတော့ဒီနေ့ကဓတကဓတကဓတဝုထုက10မျိုးပေါ့အာပိလူတာကျုံးရှိဘူးအဲ့လိုယူဆတဲ့အယူဆပဲဒါတော့ ခုနကဘုန်းကြီးပြောခဲ့ပြီဒီအယူဆမှားတဲ့ပုံကိုယ်တွေပထမတော့သူတို့မှန်တယ်ထင်တာသေသွားတဲ့ခါကျဘာဖြစ်လဲဆိုဒီအယူဆမှားတဲ့အတွက်တော်ကြီးတစ်ခုညောင်ပင်ကြီးကိုမိပြပြီးဝေမာတိကဖြစ်တာကြီးဖြစ်နေသူသမီးလေးကတော့သူကဘာသာတရားအယူမှန်တဲ့ပုံကိုယ်နဲ့အိမ်အောင်ပြုတော့အဲ့တော့သမီးလေးကဘာဖြစ်လဲဆုံးကံကြွလာတဲ့ရဟန္တာရှင်မြတ်တပါးကိုမုံဆွမ်းခဲဝဲရေတွေလှူဒန်းလှူဒန်းပြီးတော့ ဖခင်ကြီးအမြပေးကိုလိုက်တာခုနဖခင်ကြီးကညောင်မိန်ကြီးမှပြီးပြပြီးတော့ဝိမာတိကပြိတ္တာကြီးဖြစ်တယ်အဲကုသိုလ်ဖို့ပါကိုရရှိသွားတယ်ပေါ့အဲ့ဒီကုသိုလ်ရဖို့ပါကကြောင့်သူကဗာပြက်လာရဆိုအဲ့ဒီဘဝမှာကံကံရဲ့အကျိုးတွေရပြီကံကံအကျိုးမှနေတိသွားပြီးတော့တာဝကရတယ်ဘာဖြစ်လို့ तू ကလူဘဝတော့ကလူလာအကျိုးမရှိဘူးအစာရည်ကဘေးမရှိဘူးဘာမရှိဘူးအစာရည်ကမကောင်းတဲ့ဝါဒ तू ကဖြတ်ငယ် အဲ့ကြမှာ तू မှားမှန်သိဒီနေ့ကြတော့သူ့ရဲ့မင်းပေါ့သူ့ရဲ့မင်းကတခြားမင်းထာမှာခွန်ဆက်တာပြီးပြန်လာတယ်ပြီးတော့ခုနကနန္ဒကပိတ္တကြီးကဘာလုပ်လဲသူ့ညောင်မင်းကြီးစီအောင်ရောက်လာရောက်လာအောင်ဒီမင်းပိတ္တကိုလမ်းညွန်ပြတယ်အဲ့ဒီလမ်းတိုင်လိုက်တာညောင်မင်းကြီးအောင်ရောက်တယ်ညောင်မင်းကြီးအောင်ရောက်တဲ့အခါခုနကနန္ဒကပိတ္တကြီးကမင်းနဲ့ပိတ္တပေါင်းကိုသူ့ ခုနသမီးကမျှပေးဝေကြောင်းမျှပေးဝေခြင်းကြောင့်ရလာတဲ့မုံနေအခန့်ကျွေးရေတွေနဲ့အဲ့တော့မင်းကသူ့ရဲ့မင်းကအာအသင့်တာပေါ့လေအာတင်းကတကူးကြီးတဲ့နတ်လားဘယ်လိုဘာပုတ်ကိုလဲဒီလိုမျိုးအဲ့တော့ तू ကနတ်လည်းမဟုတ်ဘူးတဲ့တင်းရဲ့စစ်သူကြီးတစ်ချိန်ကတင်းစစ်သူကြီးဖြစ်တယ်နန္ဒကဖြစ်တယ်အခုတေပြီးပိဋ္တာဖြစ်နေအာဘာကြောင့်မခုလိုခုဒါတွေကခံစားရတယ် သူသမီးဥဒ္ဒရာကတဲ့ဗုဒ္ဓဒီနိမန္လာမှာဗုဒ္ဓတာနုဥပဒကတဦးနဲ့လက်ထပ်ပြီးသီလပြည့်စုံတယ်သီလပြည့်စုံတဲ့ရဟနာရှင်မြတ်တပါအိမ်ကိုကြွလာကြွလာတဲ့အတွက်သူကမုန်းတဲ့တောက်ရည်သားနေလှူဒန်းပြီးတော့ကွယ်လွန်သွားတဲ့သူ့ကိုအမြပေးဝေတဲ့အတွက်ဒီအမြပေးဝေလို့ရတဲ့ကုသိုလ်တွေကုလို့ခံစားရတာဒါပေမဲ့တဲ့ ကျွန်တော်မျိုးစစ်သူကြီးဘွားတော့စိတ်ထားယုံညံ့ခဲ့တယ်ကိုကျင်တရားမရှိဘူးအလွန်နှမျောတယ်အလူကံပုံကိုယ်တွေအလူရှင်တို့အပြစ်တင်အပြစ်ပြောခဲ့တဲ့ပုံကိုဖြစ်ပါလေအဲ့ဒီအကုသိုလ်ကံတွေကမကြခင်အကျိုးပေးတော့မယ်ဒီကုသိုလ်ကောင်းမှုခုနသမီးကမျှပေးရတဲ့ကုသိုလ်ကောင်းမှုတွေကဒီ6လတွင်တော့ပဲနေခံစားပြီးသူတည်ပြီးငရဲကြတော့မယ်အဲဒီငရဲရဲ့ခံရပုံတွေသူကကြိုးမြင်ရတာပေါ့အဲ့ဒါကြောင့်မို့ဒီလို အယူဆမှားတဲ့ပုဂ္ဂိုလ်ဒုတိလပုဂ္ဂိုလ်ရိယပုဂ္ဂိုလ်ပြစ်မှားတဲ့ပုဂ္ဂိုလ်ဒီငရဲမှာနှစ်ပေါင်းကလေးတသိမ့်ခံဒီလိုဖြစ်ရမယ်ရွေးတွေးပို့ပြီးတော့သူ့မှာစိုးရင်ပူဆွေးတွေခံစားရတယ်ပြောတာပေါ့အဲ့တော့ဒါကတော့ဘာလဲဆိုသူမကောင်းတဲ့အယူဆဆွဲလန်းနေကြောင်းကိုသိတဲ့ခါမှာခုနကံနေခံရတာပေါ့ဗျာနော်ဒီစောစောကတော့သူတို့ ကျမရေကောင်းစဉ်ရွယ်ကောင်းစဉ်ခါတော့ဟောဒီကံတွေကဒီကုသကအကုသကဘာမှအကျိုးမရှိဘူးစာရဆွဲလန်းပြီးတော့ဒီယူဆအမှန်ထင်ပြီးတော့အကုသကံတွေပြုလုပ်တာပေါ့ဒီအကုသကံတွေကြောင့်ပါပြလိုက်နောက်ဆုံးတော့အပင်ငရဲဆိုတဲ့ဘဝအသစ်မှာဖြစ်ရတော့ထကရာမှာတော့နဘဝပြမဝစုတည်တဲ့အခါဘဝကပြတ်တယ်လို့ယူဆဆွဲလန်းတဲ့ဥစ္စေတာဒိဋ္ဌိဥပါဒံကြောင့်လည်းနဘဝပြမဝရောက်စေတာတကံတွေပြုလုပ်တယ် များပြင်တော့ဒီဘဝသေးပြီးတော့ဘာမှမရှိတော့ယူဆဆွဲလန်းတဲ့ဆွဲလန်းတဲ့စိတ်ကြောင့်အကုသို့ပြုကြတာများပါတယ်ဗျဒါကတော့ဘုန်းကြီးတို့အတ္တဝါတို့ပါဒံကြောင့်ကမ္မဘဝဖြစ်တာပေါ့ဗျာနောက်ဥစ္စေကဒိဋ္ဌိတတ္တရဒိဋ္ဌိဥစ္စေကဒိဋ္ဌိကြောင့်မို့ကမ္မဘဝဖြစ်ဖြစ်တယ်လို့တတ္တရဒိဋ္ဌိကြောင့်မို့လဲကမ္မဘဝဖြစ်တယ်ပေါ့ဗျာတတ္တရဒိဋ္ဌိဆိုတာကတော့ ခုပါလဲငါနောင်ပါလဲငါပါငါတယောက်တည်းပဲခန္ဓာကိုယ်ကြီးရတဲ့တက်ကြီးလိုက်ပျက်စီးသွားတယ်ဒီအတ္တကောင်ဝိညာဉ်ကောင်တွေကမသိဘူးဒီဘဝမှာကုသကံတွေပြုရင်နောင်ဘဝလည်းငါပဲဆင်းရမယ်အကုသကံဒီဘဝမှာအကုသကံတွေပြုရင်နောင်ဘဝငါပဲဆင်းရမယ်ဒီဘဝမှာကုသကံတွေနောင်ဘဝငါပဲချမ်းသာမယ်အဲတော့ခုဘဝတန်တဲ့ခုဘဝချမ်းသာတန်တရားဘဝချမ်းသာချမ်းသာကြောင်းကုသကံတွေပြုမယ်လို့ ဒီကိုတတ္တရာဒိဋ္ဌိဖြင့်ဆွဲလမ်းပြီးကုသကံဒီကိုယုံကြည်ပြီးပြုလုပ်တာပေါ့ဗျာဒီလိုပြုလုပ်တဲ့အခါမှာတခါလေလေကုသိုလ်ပြုလုပ်ထားတယ်မှာလည်းကုသိုလ်တခါလေကြလေကုသိုလ်ထင်မြအကုသိုလ်တွေပါတယ်ပေါ့ဗျာဒီကုသိုလ်ကအကုသိုလ်ကံတွေရောထွေးပြီးတော့တတ္တရာဒိဋ္ဌိပါဒံကြောင့်ဖြစ်တဲ့ကမ္မဘဝတွေဖြစ်ပါတယ်ကမ္မဘဝတွေကြောင့်ဘာဖြစ်လာလဲ ဝတည်တည်ဖြစ်မယ်ဘဝတည်တည်ဖြစ်တာတခါကျပါပြင်မယ်ဘဝမယ်နာမယ်ဆိုစရာဝရဏတွေဖြစ်တာအဲ့ဒါကြောင့်မို့ဒီဇတ်တွေထဲမှာတော်တော်များများတွေ့ရတယ်အဲ့ဒီသတ္တရာယူဆွဲသတ္တရာဒိဋ္ဌိကြောင့်အပါရကမ္မောဘဝဖြစ်ပုံအထူးသဖြင့်တော့ဒီခေတ်မှာလည်းရှိပါဒိဋ္ဌမင်္ဂလာဆိုကောင်းတာလေးမြင်တွေ့နေရတယ်ဟောဒါမင်္ဂလာရှိတယ်ဒီလိုမျိုးသုဒ္ဓမင်္ဂလာကောင်းတာလေးကြားတွင်ဒါသုဒ္ဓမင်္ဂလာ ဒုက္ခမင်္ဂလာဒီအယူဆဆွဲလန်းနေရှိနေကြဒီအယူဆဆွဲလန်းနေကြောင်းမို့လဲကာမဖွယ်ဖြစ်တယ်ပေါ့ဗျာတချို့ကြလဲလူလုံးမှာတွင်ဒါငါဒိဋ္ဌမင်္ဂလာဒီနေ့ဒီနေ့မကောင်းဘူးဘာဖြစ်လို့လဲလူလုံးမှာလည်းတွေ့လို့မျိုးစုံပါပြီဗျာဗမာပြည်မှာလည်းရှိပါအိမ်မှာဖွတ်တိုင်းမကောင်းဘူးဒါကတော့သူကသူဒုက္ခမင်္ဂလာနဲ့ယူဆတဲ့အယူဆတွေဖွတ်တတ်တော့လဲဒါဒိဋ္ဌမင်္ဂလာပြောလို့ရမယ် ဒါကြောင့်မို့ဘာဖြစ်လဲဆိုတော့အဲ့ဒီယူဆဆွဲလန်းနေကြောင်းကိုကယုံညံ့တဲ့ပုံကိုတွေ့ရင်ကိုယ်မှာကာညာနဲ့ထိပြီးတော့ယုံညံ့တဲ့ပုံကိုနှိပ်စက်တာညှဉ်းပန်းတာဖွတ်တူပါရီအိမ်မှာတက်လာငါတို့ဒုက္ခရောက်တော့မမြင်ပြီးဒီခုကိုနှိပ်စက်တာရိုက်တတ်တာဖြက်စီးတာဒါမျိုးတွေပေါ့ဒါတွေကတော့ဒီလိုပြုလုပ်မှုဟာဗါလဲအမင်္ဂလာလို့ယူဆဆွဲလန်းမှုကြောင့်ပြုလုပ်တာပဲ ဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီဇက်တော်တစ်ခုမှာပေါ့ရှည်ရှည်ဝေးဝေးကိုဟောတာဒါကတော့သူကဘာဖြစ်လဲဆိုဒိဋ္ဌမင်္ဂလာအယူဆွဲကြောင်းမို့ကမ္မဝဖြစ်ကြောင်းပါပဲနော်ခုကတော့6နိုင်ထိုးပြီးဆိုဒီနေ့ဒီလောက်နဲ့တောင်းပေါ့ဇက်တော်ပြောဖို့ရှိတော့ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့